တရားမယုံတရားမယုံသံဃာမယုံလူသေးလို့ရှိရင်လူဖြစ်တယ်လို့တောင်သူကတော့တွေးမယ်မဟုတ်ဘူးလူသေးရင်မြေကြီးဖြစ်ပြီးရောလို့ဒီလိုတွေးတဲ့ပုံကမျိုးနဲ့တူးတဲ့ကောင်းတဲ့အမှုကြောင့်ကောင်းတဲ့အကျိုးရတယ်မကောင်းတဲ့အမှုကြောင့်မကောင်းကျိုးရတယ်ဆိုတော့လည်းသူမယုံဘူးမိစ္ဆာဒိဋ္ဌိဒီနေ့တော့အခုနပုံနာတထေရဲ့သမီးဥဒ္ဒရာကိုဒီဥဒ္ဒရာကအင်မတန်ဘုရားတရားကြီးညိုးပြီးတော့ အိမ်မှုကိစ္စလည်းပဲအင်မတန်တာဝန်ကြီးပြင်းနဲ့လိမ်မာတယ်ဆောက်လာရရပါရင်နဲ့ရေးရှိတယ်အလိုက်သေးတယ်မိဘကိုလည်းပဲရိုးရိုးသေးသေးလှုပ်ကြွေးတယ်လူကြီးမိဘတွေကိုလည်းရိုးသေးတယ်ကိုင်းဆိုင်တယ်ဘုရားမဆိုကူညီဖို့စိတ်ရှိတယ်သူ့မှာကျန်တန်နဲ့ကာယကမှုကျန်တန်နဲ့ဝစီကမှုကျန်ကနဲ့မတော်ကမှုဆိုတာဘာမှမရှိဘူးဆောက်လာရရအင်မတန်တိမ်မွေးပြီးတော့ဖြူစင်တဲ့ကိုမှုနှုတ်မှုစိတ်မှုဒါတွေပဲရှိရှိတော့ ဒါတွေကိုသိတယ်ရာဇဂုတထေးကရာဇဂုတထေးသိတယ်လို့သူ့သားကလည်းသိတော့မျက်စိကျတာပေါ့မိန်းကလေးတယောက်မှဒီလိုဒီလိုအရင်ချင်းနေပြီပြီဆိုလို့ရှိပြီဆိုလို့ရှိရင်တော့ဝိုင်းဝိုင်းလျောင်မျက်စိကျကြတာပဲမျက်စိကျတာနဲ့ပဲဒါနဲ့ရာဇဂုတထေးကအုံနာစီကိုစကားကမ်းလှမ်းမှုလူလွတ်လိုက်တယ်မောင်ပုံနာ မောင်ပုံနာပဲခေါ်တာပေါ့လေသူကတချေးပင်ဖြစ်လာတော့လည်းပဲအရင်ကသူ့အိမ်ကျွန်းဖြစ်နေတဲ့လူကိုနင့်သမီးနဲ့ဒုသားနဲ့ထိမ်းမြန်းလက်ထပ်ရအောင်လို့စကားကန်းစကားကန်းတဲ့အခါကျတော့မောင်ပုံနာစဉ်းစားပြရစီအောင်လို့ဒီလိုပြောတယ်အမှန်ကသူမထိမ်းမြန်းခြင်းဘူးမပေးစားခြင်းပိုင်ပြီးတော့သူ့ကိုနောက်ချရတယ်နင့်မှာသူကျေးဇူးရှိခဲ့တယ် သူ့အိမ်မှာမင်းလောက်ကင်လာပြီးတော့သူ့လည်းထွန်လို့မို့လို့မင်းဒီအခြေအနေရောက်လာခဲ့တယ်အဲ့တော့ကျေးဇူးရှိတယ်အဲ့ကျေးဇူးရှင်ဆိုတာမပြစ်ပယ်လိုက်ဘူးအဲ့တော့ကျေးဇူးဆက်တဲ့အနေနဲ့ပဲမင်းသမီးနဲ့သူသားထိမြပြီလေလို့ဒီလိုဝိုင်းပြီးနားချကြတော့ပုံနာကလည်းသဘောပေါက်သွားဒါနဲ့ပဲလက်ထထိမြပေးလိုက်တယ်ထိမြပေးလိုက်ပြီးတော့ဥဒ္ဒရာကသူမနာတထေအိမ်လိုက်သွားရတကူရောင်နောက်သုံးပါပေါ့ ရောင်နောက်တုံးပါလိုက်သွားရခိုးကြတော့နေရတာကမိစ္ဆာဒိဋ္ဌိအိမ်ဖရာကိုလည်းမဖူးရတရားလည်းမနာရတန်ဃာတော်လည်းမဖူးမြော်ရဆွန်လည်းမကြွေရသီလကတော့ကိုယ်ပါရာကိုစောင့်ထိန်လို့မလို့စောင့်ထိန်လို့ရပါရဲ့ဘုရားရှိခိုးလို့မှဖြောင်ဖြောင်မရှိခိုးရဘုရားရှိခိုးတန်းကြပါညာနဲ့ဒီလိုလုပ်အဲ့ဒီတော့စိတ်ညစ် ဖအေးစကားမလွန်ဆန်နိုင်လို့ဒါကြောင့်မလို့လက်ထပ်ပြီးလိုက်လာရပြီမလို့ဒီနေ့မှစိတ်ကလေးကမချမ်းမြေ့ဘူးဒီနေ့မှစိတ်မချမ်းမြေ့တော့ဒီနေ့ဟာတော့မတတ်နိုင်ဘူးဆိုပြီးတော့ဖအေးစီစာရေးတယ်ဖခင်ကျမတော့ဒီအိမ်မှာနေလို့မရတော့ဘူးဒီမိစ္ဆာဒိဋ္ဌိအိမ်မှာနေရတာနေတိုင်းနေတိုင်းဟာနေရကမှငရဲဥရဲကြနေရတယ်လို့နေရတာပဲဘုရားရှင်လည်းမဖူးမြင်ရတရားနာလည်းမတော်ရသံဃာတော်လည်းမဖူးရနဲ့ သံဃာတော်တွေဆန့်ကကျင်လို့မှလည်းမကရနဲ့မရေကန်းမရေတဲ့ရောက်နေတယ်လို့ပဲဒါကြောင့်မလို့ပြန်မရစီတော့အဲ့ဒါလို့စာရေးတော့ပုံနာတထေယပုံနာတထေယသိကူးတယ်ပြန်ခေါ်လို့တော့မတော်ဘူးမိန်းကလေးဆိုတာခင်မွန်းတယောက်ကနေပြီးတယောက်ပြောင်းတယ်ဆိုလို့ရှိရင်ဒီမိန်းကလေးမှနစ်လာပြီသူ့မှာကြက်တရေရှိတဲ့လောက်မရှိဘူးဂုံတိတ်ခါရှိတဲ့လောက်မရှိဘူးအဲ့ဒီတော့ တယောက်ကနေတယောက်ပြောင်းလို့မကောင်းဘူးမကောင်းတော့အိမ်အပြန်ခံလို့တော့မတော်ဘူးအဲ့ဒါလို့စဉ်းစားရတယ်ဦးဇင်းတို့တချို့အခုခေတ်တော့ဒီလိုဟုတ်ကြဘူးမရဘူးသမီးချင်းတချို့သမီးချင်းမိဘတွေကပဲတခါတရံကြလို့ရှိရင်ဒီလောက်တောင်စိတ်ဆင်းရဲကိုဆင်းရဲနေတာအောက်ကြနောက်ကြသူ့အိမ်တော်မနေနဲ့ဟေ့ပြန်ခဲ့နေဒီလိုလောက်ကြတာရှိတယ်နဲ့ဒူးတယ်ဒါကြောင့်လည်းပဲတချို့ အစင်မပြေမဖြစ်တဲ့နာတွေဖြစ်ကုန်ရတယ်နဲ့တူးတယ်အဲ့တော့ပုံနာကသူသမီးစီစားရတဲ့သမီးစိတ်မဆင်းရဲနဲ့တလားကိုဖေကတစ်ထောင်တစ်ထောင်ပို့ပေးမယ်ငွေအဲ့ဒီတစ်ထောင်တစ်ထောင်ပို့ပေးတဲ့ငွေနဲ့မင်းရဲ့ခင်မုန်းကိုပြုစုလုပ်ကျွေးမယ်အမျိုးသမီးကြောက်တယောက်ကိုရှားရှားပြီးအဲ့အမျိုးသမီးကိုတစ်ထောင်ပေးပြီးတော့ပြုစုပါစေအဲ့ဒါလို့ အမျိုးသမီးကမင်းခင်ဘုံကိုပြုစုနေတော့မှမင်းကသူ့စီခွင်းတောင်းပြီးတော့မင်းဖူးမြင်ရင်နဲ့မြတ်စွာဘုရားပဲ့တန်ဃာတော်များပဲ့ပင်ပြီးတော့သုကတရားနာမင်းလုပ်ပေါ့ဒီလိုဆိုလို့ရှိရင်သူတို့ဂျင်းတ်ပါလိမ့်မယ်အကြံပေးပြီးတော့ငွေတွေပါပို့လိုက်ပို့လိုက်တော့ဥဒ္ဒရာကသူရဲ့ခင်မွန်းဖြစ်တဲ့သထေသားကိုအကျိုးအကြောင်းပြောပြတယ်မောင်15ရက်ပဲပေးပါ 15ရက်လောက်လုံနေကြဖြစ်တဲ့ကုသိုလ်မှုတွေလုံပြစေဒီ15ရက်အတွင်းမှာလည်းပဲမောင်းကိုပြည့်စုံလုံခြုံကြီးစိုက်ဖို့ရအမျိုးသမီးရှာပေးပါမယ်လို့အဲ့ဒါလို့ပြောတော့ဟိုတတိသားကလည်းပဲသူကဒီအမျိုးသမီးပေါ်မှာမှသူ့ဇနီးပေါ်မှာကခင်မင်တွေ့တာမှုကကြည်သေးတော့ လိုက်လျောမှုလောက်ရတာပေါ့လေဒီကောက်ပြီဒီလိုဆိုလို့ရှိရင်လည်းလောက်ဆိုတော့ဥဒ္ဒရာကအမျိုးသမီးတယောက်လိုက်ကြတယ်မြို့ထဲမှာလိုက်ကြတော့ဘသူတွေ့လဲဆိုတော့အင်မတန်ရုပ်ဆင်းယူပကာယလှပတဲ့နဲ့ချုံမောတဲ့သိမာဆိုတဲ့ပြည်သာမှာသွားတွေ့တယ်သွားတွေ့တော့ပြည်သာမှာကိုအကျိုးကြောင့်ပြောပြ15ရက်လောက်ပဲဒီ15ရက်လောက်ပဲကျမခင်မုန်းကိုဇနီးတယောက်အနေနဲ့ပြုစုပါ ငွေတစ်ထောင်ပေးပါမယ်အဲ့ဒါလို့ဆိုပြီးတော့ခေါ်တဲ့အခါကျတော့သီရိမာလည်းလိုက်လိုက်လာပြီးတော့အဲ့ဒီတထေသားကိုသီရိမာကတထေသားရဲ့ဇနီးအနေနဲ့ဇနီးနေရာမှာသူကနေပြီးတော့ပြုစုစောင့်ကြောက်တာကိုဘာသာရေးရဇနီးတို့ပြုဝဲကိစ္စကုသမ ्या အကုန်လုံးပြုပေးတာပေါ့အဲ့ဒီတော့မှပဲဥဒ္ဒရာကသံဃာတော်အရှင်မြတ်တွေပင်းပြီးတော့အဲ့ဒီအိမ်ထဲမှာပဲမြတ်စွာဘုရားနဲ့တကွာသံဃာတော်အရှင်မြတ်တွေပင်းပြီးတော့ ဆွမ်းကြွေးမယ်လို့ဆွမ်းကြွေးမယ်ဆိုပြီးဆွမ်းကြွေးနေတာ15ရက်ပတ်လုံးနေစဉ်ဆွမ်းကြွေးသံဃတရားနာဆွမ်းကြွေးသံဃတရားနာဒီလိုပဲလို့ပြောလို့တထေသမီးဖြစ်ပေမဲ့လို့လည်းပဲကိုက ချီမွေးမိမလောက်လက်မွေးမိမလောက်အိုးမဲမပေးမရေတဲ့နေရာကနေပြီးဘယ်သူဘယ်ဟာလှုပ်လိုက်ဆန်းဘယ်သူဘယ်ဟာချက်လိုက်ဆန်းဘယ်သူပကံဆေးလိုက်ဆန်းဘယ်သူခုံချလိုက်ဆန်းအစိုက်တည်းစီမံပြီးနေတာမဟုတ်ကိုယ်တိုင်ဝင်ပြီးချက်တာကိုယ်တိုင်ဝင်ပြီးတော့မိအပူခံတယ်ကိုယ်တိုင်ဝင်ပြီးတော့အိုးမဲအပေခံတယ်အဲ့ဒါလိုလုပ်ပြီးတော့အာရပါရချက်တာဒါမှသူကလူရတာသူရှင်နဲ့အဲ့ဒါနဲ့15ရက်ပြည့်မဲ့နေ့ကြတော့ ဒီလိုပဲသူရဲ့အတိုင်းအဝိုင်းအချမ်းအယံအမျိုးသမီးတွေနဲ့မိဘကြီးတဲ့မှာချွေးတစ်လုံးလုံးနဲ့သမင်းစုပ်ပွားနဲ့အိုးမဲတွေအပေတွေအကြံဉာဏ်နဲ့ချက်ပြုတ်လောက်တိုင်းနေတယ်ဒီဥဒ္ဒရာအိမ်မော်ကတထေးသားကအမှတ်တမဲ့ပြတင်းပေါက်သွားရရင်ကသွားမြင်မိတယ်အောက်လှမ်းကြည့်လိုက်တယ်မြင်မိတော့တထေးသားကပြုံးတယ် ဘလို့ပြုံးလဲလို့ဆိုတော့သူ့စိတ်တွေကတော်တော်မိုက်တဲ့မိန်းမပဲကြာကြာနာနာကောင်းကောင်းမွန်းမွန်းအဝတ်အစားတွေဆင်ပြင်ပေးလို့အိယာခန္ဓာနဲ့ခန္ဓာနာနာအိမ်ကြီးရာကြီးနဲ့သေးသေးကြာကြာထားတာကိုသူမနေနိုင်ဘူးမိုက်လုံးထွားလိုက်တာဟိုထဲမှာအိုးမဲတွေအပေးပေးအေးအေးသပင်စုပ်ဖွားနဲ့ပြားတွေလူဖုတ်တွေလူလို့ ဒီထဲမှာသူသွားပြီးတော့ပျော်ပိုက်နေတာဒီဥကြီးကတုံးကြီးအဟောက်ကြီးမှပြီးလောက်ဒီလောက်မိုက်တွင်မဲ့တဲ့မိန်းမတော့တွေ့ဘူးပါဘူးဆိုပြီးတော့စဉ်းစားမိတာနဲ့သူကပြုံးတာ哦အဲ့ဒါလို့သူပြုံးနေတော့မှပဲနောက်ကဥက္ကရာကငှားပေးထားတဲ့သီရိမာကတထေသပြုံးတာသွားမြင်တော့ဘာလို့များပြုံးမှလိမ့်မလဲလို့တရင်ပေါက်နာကသွားပြီးကြည့် ဒီထဲမောင်းနာကနေပြီးတော့သူ့တထဲသားနေအနာကပ်ပြီးတော့ကြည့်လိုက်တော့ဥဒရာကိုမြင်လို့ဒီတထေသားပြုံးတာသူသွားတွေ့တော့ချက်ချင်းချက်ချင်းဘာဖြစ်တယ်လဲဆိုတော့ငါဘသူငါဘာလုပ်နေရတဲ့လူဆိုတဲ့အသည့်မေ့တော့တယ်အဲ့ဒီအသည့်မေ့အောင်ဘသူကဖုံးလွှမ်းလိုက်တယ်လဲလို့ဆိုရင်မနာလိုတဲ့စိတ်ကဖုံးလွှမ်းလိုက်တယ် မနာလိုတဲ့စိတ်ညူဆိုတဲ့စိတ်အဲ့ဒီစိတ်ကငါအခြေအနေပါဆိုတာကိုသိရမယ်အသိဉာဏ်ကို ဖုံးလွှမ်းလိုက်တော့မသိဘာမနာလိုတယ်လဲဒီတစ်သေးသားဟာငါရဲ့ခင်မုန်းမယ်သူကဇနီးအရာကနေပြီးပြုလုပ်နေရတာကိုငါခင်မုန်းကဟိုဘာမဟုတ်တဲ့အနုစုတ်ကုတ်စုတ်ဥဒ္ဒရာကိုတွားပြီးတော့ကြည်ပြုံးတာငါမကြိုက်နိုင်ဘူးပေါ့ ဝန်တိုးတာအဲညှူးဆူးတာမနာလို့တာတော်တော်မကောင်းတဲ့တရားတော်တော်မကောင်းတဲ့တရားကိုဘာမှမရဘဲနဲ့ကိုယ်တဏ္ဍာမှာအငြိအကျေးဖြစ်ရတယ်ကိုဘာမှမရဘဲနဲ့ကိုယ်မှာစိတ်ဆင်းရဲရတယ်စိတ်ဆင်းရဲရတယ်ဒါရင်မခသေးဘူးကိုဘာမှမရဘဲနဲ့တခါတရံဆိုလို့ရှိရင်သူမြောက်ကိုသူကထိခိုက်နေတာဇေယသေးတယ်ဟောဒီအိတ်တာတရားအဲ့ဒါကိုတချို့ကအကောင်းမှတ်ပြီးလက်ခံထားတတ်တယ်မသိတော့ ကိုယ်တဏ္ဍာမှာမကောင်းဒီအိတ်တာဝင်လို့ဝင်မှမသိတာကလည်းရှိသေးတယ်အဲဝင်မှန်းသိအောင်တတိထားပြီးတော့နေရတယ်အဲ့တော့ဒါဝင်လိုက်တဲ့အခါကျတော့ငါဟာအငှားဇနီးပါလားဆိုတဲ့အသည့်ပျောက်သွားတယ်ပိရိမာရဲ့တဏ္ဍာမှာစိတ်ထဲမှာပျောက်သွားတော့သူ့ကိုယ်သူပဲတကယ်တထေသားရဲ့တကယ်ဇနီးအစ်စ်လို့သူယူဆလိုက်တော့တခါတည်းဥဒ္ဒရာအပေါ်မှာရံညိုးဖွဲ့ပြီးတော့ချက်ချင်းပဲ အိမ်ပေါ်ကဆင်းသွားပြီမိဖို့ရဲရောက်မိဖို့ရဲရောက်တဲ့အခါကျတော့ထောပတ်ကြူထားတဲ့အိုးတွေကထောပတ်ပူတွေကိုရောက်ကြုံနဲ့ခတ်ခတ်ပြီးတော့ဥဒရာကိုလောင်းလို့သွားတော့ဥဒရာကလည်းပဲတတိပြုမှတ်လိုက်တော့သူလာတာတွေ့လိုက်တွေ့လိုက်တော့တရင်ပေါက်မှာရက်ကြည့်နေတာကိုလည်းပဲသူလှမ်းမြင်လိုက်ပုံရပါတယ်ဒါကြောင့် တိရိမှာဘာလို့ဖို့ဆင်းလာလဲတလဲဆိုတာကိုလည်းသူသိလိုက်ပုံရတယ်အဲ့ဒါနဲ့ဥဒ္ဒရာကစဉ်းစားတယ်ယောနိတောမနတိကာရအတင်းအတင်းနှလုံးသွင်းမှုသင့်လျော်အောင်နှလုံးသွင်းမှုရောက်လာတဲ့အခြေအနေမှာအဆင်ပြေအောင်နှလုံးသွင်းမှုကုသိုလ်ဖြစ်အောင်နှလုံးသွင်းမှုတိတ်အရေးကြီးတယ်ဘယ်လိုသွင်းတယ်လဲလို့ဆိုတော့ဩငါမိတ်ဆွေမ ငါအဆွေခင်မမဟာဖြင့်ငါဘောအင်မတန်ကျေးဇူးကြီးမားတယ်တကယ်လို့ကငါသူ့ကို15ရက်တိတိငှားမြမရဘူးဆိုလို့ရှိရင်မြတ်စွာဘုရားလည်းငါဖူးမြင်ရမှာမဟုတ်တရားတော်လည်းနာရမှာမဟုတ်တန်ဃာတော်ကိုလည်းငါဖူးမြင်ရမှာမဟုတ်မြတ်စွာဘုရားနဲ့တကွတန်ဃာတော်တွေကိုလည်းပဲငါဆုံးကပ်ရမှာမဟုတ်ဘူးအခုတော့သူ့ကြောင့်ငါဆုံးကပ်ရရှားပြီတယ်ဘုရားရှင်ကိုဖူးမြင်ရပြီတယ် တရားတော်ကိုနားကြားရပြီတဲ့တန်ဃာတော်တွေဖူးမြင်ရပြီတဲ့အမှန်တန်ကျေးဇူးကြီးလာပါပြီတဲ့ငါအဆွေခုံမမလို့အဲ့ဒါလို့စိတ်ထဲကကျေးဇူးကြီးလွန်လုံးလို့သူ့ပေါ်မှာမေတ္တာစိတ်တွေရောက်လာတယ်ဒါကြောင့်ငါဆွေခုံမမကြံပါပါစေချမ်းသာပါစေတဲ့စိတ်ထဲကမေတ္တာစိတ်တွေမွေးလိုက်သူစီကိုရောက်ကြုံနဲ့ထောပတ်ပူတွေခတ်ပြီးလာ လောက်မလို့လာတာကိုအဲ့ဒါလို့သူကစီနှလုံးသွင်းလိုက်မြတ်စွာဘုရားလက်ထက်ကတကယ်အဖြစ်အပျက် ယုံတာမဟုတ်ဖြစ်နိုင်မမလားဗျာဆိုလို့ရှိရင်လေ့ကျင့်ကြည့်ကိုယ်ကိုယ်တိုင်လုပ်ကြည့်ဖြစ်နိုင်တာကိုတွေ့ရဖြစ်နိုင်တာကိုတွေ့ရအဲ့ဒါနဲ့ပုရိမာကလည်းပဲထောပတ်ပူတွေယူလာပြီးတော့လောက်ခေါင်းကဖြိုးပြီးတော့လောက်ညာလိုက်တော့ဥဒ္ဒရာကသူ့ပေါ်မှာအနဲ့အနဲ့အနုလုံးပฏิလုံးအပြန်ပြန်အလန္တညံနဲ့ဆင်ရင်ပြီးတော့ ယောနိတော်မနာတိကာရအစဉ်ပြေအောင်နှလုံးသွင်းလိုက်ပြီးတော့မေတ္တာစိတ်ထားလိုက်တော့အဲ့ဒီမေတ္တာစိတ်ရဲ့တကူတတ္တိကြောင့်သတိမှလောင်းလိုက်တဲ့ထောပတ်ဘူးတွေဟာဥဒ္ဒရာကိုမပူတဲ့ဥဒ္ဒရာကိုလည်းရောက်သွားရောအမတန်အေးမြတဲ့စံတကူရည်တွေလို့ဖြစ်သွားတယ်တဲ့ ဦးဇင်းတို့အခုလိုအခုခေတ်လို့ဆိုလို့ရှိရင်ရေခဲရေတွေလိုဖြစ်သွားမှာပေါ့လေအဲ့လိုဖြစ်သွားမှာပေါ့ဒါနဲ့ဒီမှာမကျေနပ်သေးဘူးစဉ်းစားကြည့်နော်ဘယ်ကအခြေခံလာတဲ့ဒေါသလဲဆိုရင်မနာလိုတဲ့အိတ်တာတရားကအခြေခံလာတဲ့ဒေါသအဲ့ဒီအိတ်တာကနေပြီးတော့ဒေါသဖြစ်လာတယ်အဲ့ဒီဒေါသကြောင့်ဟောအခုမလျော်တဲ့ကိုမှုကိုလုပ်တယ် မလျော်တဲ့ကုမှုလုပ်တယ်အဲ့ဒါအခုတိုင်အချိန်မပြေသေးဘူးဘာကြောင့်မပြေသေးတယ်လဲသူ့ကိုယ်သူငါဘာမှမသိလို့ဒါကြောင့်ကိုယ့်ကိုယ်ကိုသိဖို့အရေးကြီးတယ်သူ့ကိုယ်သူငါဟာအငှားဇနီးပါလားဒီဥဒ္ဒရာငှားထားလို့ဒါငါဒီအိမ်ကြီးပေါ်မှာတထေးရဲ့ဇနီးတယောက်တထေးကတော်တယောက်အနေနဲ့ခန့်ခန့်ညာညာနဲ့စံစမ်းနေရတာပါလားလို့ဆိုတဲ့အတိကပြောင်းနေလို့သူ့ကိုယ်သူမသိလို့ ဒါကြောင့်ဒီလိုဖြစ်တာအဲ့ဒါကြောင့်ကိုကိုကိုသိဖို့အရေးကြီးတယ်ကိုကိုကိုသိဖို့အရေးကြီးတယ်ကိုကိုကိုမသိဘူးဆိုလို့ရှိရင်တော့ကိုယ်စိတ်ကကိုယ်စိတ်တဏ္ဍာမှာစိတ်အငြင်းအမဲ့တွေဝင်ခံရတာပဲစိတ်အငြင်းမဲ့တွေဝင်ခံရတယ်ကိုကိုသိအောင်အမြဲတမ်းသတိထားရတယ်အဲဒါကြောင့်စိတ်ငြင်းမဲ့လင်ဆင်းရဲပင်ဖြူလင်ချမ်းသာသည်ချမ်းသာရလိုများလူကို ကိုကိုသိရမည် ချမ်းသာခြင်းကိုယ့်ကိုယ်ကိုသိအောင်လုပ်ရမယ်ကိုယ့်ကိုယ်သိအောင်မဘယ်လိုလုပ်မလဲကိုယ့်ကိုယ်သိခြင်းများလို့ရှင်နေစဉ်စစ်ရပြီကိုယ့်ကိုယ်ကိုသိခြင်းစစ်ဘာပါလဲငါဘယ်သူလဲဘယ်အချိန်နေရောက်နေသလဲအခုငါစိတ်ထဲဘာဖြစ်သလဲအဲ့ဒါလို့စစ်ဆေးကြည့်စစ်ဆေးကြည့်လို့ရှိရင်သိလိမ့်မယ်ကိုယ့်ကိုယ်ကိုသိပြီဆိုလို့ရှိရင်တော့မတော်တာလုပ်ဖို့နည်းသွားပြီမတော်တာပြောဖို့နည်းသွားပြီမတော်တာကြံဖို့နည်းသွားပြီအဲကြောင့်ကိုယ့်ကိုသိဖို့အရေးကြီးတယ်ဒါကြောင့် လိုက်ဆိုကြပါဦးချမ်းသာရလို့ညာလူဟောကိုယ်ကိုသိရမည်ချမ်းသာကိုယ်သိအောင်ဘယ်လိုလုပ်မလဲစစ်စေးဒါကြောင့်ကိုယ်ကိုသိခြင်းညာလူရှင်နေ့စဉ်သိရမည် ကိုယ်ကိုယ်သိခြင်းညာလူရှင်နေ့စဉ်သိရမည်မှကြံစီတွေ့တော်မူနေ့စဉ်သိရင်သိမှာပေါ့ငါဘသူပဲဘာပဲဘာလုပ်နေတာပဲငါစိတ်ထဲမှာဘာတွေဖြစ်နေတယ်သတိ အဲ့လိုသိတော့ဘာလုပ်မလဲတကယ်လို့ကိုယ်စိတ်ထဲမှာမကောင်းတဲ့စိတ်တွေဝင်နေရင်စိတ်ညစ်မဲ့တွေဝင်နေရင်အဲ့ဒါတွေသင်လျော်ရာနီးနဲ့အခုပြောနေတဲ့အသင်တဲ့နှလုံးသွင်းမှုအစဉ်တရားနှလုံးသွင်းမှုဆိုတော့ယောနီတော်မနတိကာရနဲ့ဆင်ခြင်းပြီးပဲဖြောက်ဆေးကြောပြေဒါကြောင့်နေ့စဉ်ကိုကိုတည်ခြင်းများလို့ရှင်နေ့စဉ်ဆေးရတယ်ဟုတ်ပြီနေ့စဉ်စစ်ဆေး စိတ်ညစ်ကြေးကျော်စေပြရမည်နေ့ခုသီရိမဟာသူ့ကိုယ်သူဘာရဲ့လို့မသိဘူးစိတ်သာခေါ်တဲ့မနာလိုမှုအကြောင်းခံတဲ့ဒေါသကြောင့်အဲ့ဒီဒေါသဖုံးထားလိုက်တဲ့အတွက်သူ့ကိုယ်သူအသိရဲ့အသိဉာဏ်လေးဟာမြုပ်မပေါ်လာတော့အဲ့တော့သူ့ကိုယ်သူမသိတဲ့အခါကျတော့သူ့တဏ္ဍာမှာစိတ်ညစ်စိတ်မဲ့ပဲကတ်တယ်စိတ်ညစ်စိတ်မဲ့ကတော့ ကတ်နေတော့အခါမှာလဲဆင်းရဲတယ်ပေါ့နောက်ကြလဲဆင်းရဲကြိုးပေးမှာပေါ့ဆင်းရဲကြိုးပေးမှာပေါ့ဒါနဲ့မကျေနပ်သေးတော့ကဲအခုတမုတ်သူ့လောင်းတာမပူဘူးဆိုလို့ရှိရင်နောက်တမုတ်တော့ပူရတာအဲ့လိုဆိုပြီးတော့အမတန်ကိုကြိုက်ကြိုက်ဆူးနေတဲ့ပွက်ပွက်ထနေအောင်ဆူးနေတဲ့ထောပအိုးတွေကတမုတ်ခတ်ပြီးတော့တခါလောင်းမလို့သွားပြန်တယ်သွားပြန်တော့ပထမလောင်းလိုက်ကြတဲ့ကဥဒ္ဒရာရဲ့အချမ်းအယံ အကူအညီဆွေမျိုးမိတ်တင်ကအမျိုးသမီးတွေကသူ့ပြီးလိုက်ပြီပြီးလိုက်တယ်ဆိုတော့ဘာလဲဒီကောင်မကိုကိုကိုဘာမှမသိပဲနဲ့ငါတို့အရှင်မများပေါ်ပါရကလားဆိုပြီးတော့ဝိုင်းပြီးဆွဲပြီးထုရထောင်းကြတာပေါ့ထုထောင်းပြလိုက်ကြတာဥဒ္ဒရာကတားပါတားပါသေးတယ်မလောက်ကြနဲ့မလောက်ကြနဲ့တို့လည်းဘာမှမဖြစ်ပါဘူး အဲသူ့ကိုသူသူမသိလောက်တော့ကတော့ကြာသိသွားလိမ့်မယ်လို့တားပါသေးတယ်တားပြီမယ်လို့တော့လူအုပ်ကများတယ်ဟုတ်လားတယောက်တစ်ချက်လက်ညှိုးနဲ့ဝိုင်းထိုးအောင်တော့တော်တော်ညွဲ့သွားအောင်ခံရမှာလေအဲ့ဒီတော့ဝိုင်းထူကြတေကြလို့မို့လို့မြေကြီးပေါ်မှာဖုံလိမ့်လိမ့်အကကနဲ့ပြဝတ်နေတော့မှဥဒ္ဒရာကဖယ်ရတယ်ကိတ်ကိတ်ကိတ်ကြီးလို့ဖယ်ကြဖယ်ကြ သူ့ညမလောက်ပါနဲ့အေးတနာစရာအဲ့လိုဆိုပြီးတော့အဖယ်ခိုင်းရအဖယ်ခိုင်းပြီးမှသူ့ကိုရေမိုးချိုးပြီးတော့နှိပ်နေပေးဆေးလေးပါလေးလိမ့်ပြီးတော့တက်တာတို့နေကြီးလို့ဒီလိုခိုင်းလိုက်ရတယ်ကြည့်နော်စိတ်မဲဝင်ရင်ဆင်းရဲကြိုးရတယ်ဆိုတာဒါကြောင့်မင်းငါဤဝိတကကြံစီတွေ့တော်မူလို့ဒီအကုသလာမကောင်းကုန်မင်းငါဤဝိတကကြံစီတွေ့တော်မူလို့ဒီ ပါဝိဇာအပြစ်နှင့်တကားဖြစ်ကုန်၏မင်းငါဤဝိတကကြံစီတွင်တော်မူလို့သည်ဒုက္ခဝိပါကဆိုးကျိုးကိုသာပေတတ်ကုန်၏ဣတိဤသို့ဥပပရိခိတဘောဆင်ញအာဤဧဝံဤသို့ဒေသံထောအကုသိုလ်ကြံစီမှုတို့ဤထိုကာမိသနာနှင့်ပတ်သက်သောကြံစီမှု ဒေါသနဲ့ပတ်သက်သောကြံစည်မှုမသိမှုမောဟနဲ့ပတ်သက်သောကြံစည်မှုတို့ဤအာဒီနဝအပြစ်ကိုဥပပရိခတောဆင်ခြင်သောပုဂ္ဂိုလ်အားပါပကယုံညံကုန်သောအကုသလာမကောင်းကုန်သောဝိတကာကြံစီတွေ့တော်မူတို့သည်ပဟိယန္တိကင်ကုန်ဤအဘဒံကိသန္တိချုပ်ပြောက်ပြကြကုန်၏ အဲ့ဒါလို့သာဒီဟာတွေဒီဒေါသတွေဒီလောဘတွေမောဟတွေရဒီလိုအပြစ်တွေရှိတယ်ဒီလိုဆိုးကျိုးတွေပေးနိုင်တယ်ဆိုတဲ့အပြစ်ကိုဆင်ခြင်နိုင်မဲ့ဆိုလို့ရှိရင်သူတို့ကိုမလိုချင်ပါဘူးမလိုချင်ရင်ဒီတရားတွေကိုယ်တဏ္ဍကတ်လာတယ်ဆိုလို့ရှိရင်ခုနမြတ်စွာဘုရားပေးတဲ့နီးနဲ့ကိုမလိုတဲ့ပုဂ္ဂိုလ်ကိုစိတ်နဲ့ပြင်ပနေတဲ့ပုဂ္ဂိုလ်ရဲ့ကောင်းခွက်ကလေးကြီးကြည့်ပြီးတော့ အမဲ့နဲ့နှလုံးသွင်းခြင်းအပြင်ကိုယ်တဏ္ဍာကမကောင်းတဲ့စိတ်တွေပျောက်နိုင်တယ်အခုဥဒ္ဒရာဟာသီရိမာအနေနဲ့အမျိုးသမီးတူအနေနဲ့လည်းဂုံသိက္ခာရှိတဲ့နဲ့ဂုံသိက္ခာရှိတာမဟုတ်ဘူးသူဟာရှိတသာမပဲပြီးတော့အခုသူ့ကိုသူစီလာတာလည်းပဲသူ့ကိုရံပြုတ်မလို့လာတယ်ဆိုတာသိတာပဲပြီးတော့ဒီဓမ္မဟာဒီမိမဟာငါငွေတစ်ထောင်ပေးပြီးတော့ အိမ်ကြီးရခိုင်ကြီးအိမ်ကြီးယာကြီးပေါ့တင်းပြီးခန်းခန်းနာနာထားလို့မလို့စံစားနေရတဲ့ဟာပဲလို့လည်းသိတာပဲဒီလိုဖြစ်ရတဲ့ငါ့ပေါ်မှာဒင်းလောက်တောင်မှပဲစိတ်ကြွက်ရမလားဆိုပြီးတော့စိတ်ဆိုးမယ်ဆိုရင်ဆိုးကျင်စရာပဲအမျက်ထွက်မယ်ဆိုရင်ထွက်ကျင်စရာပဲဒါပေမဲ့ तू မထွက်ဘူးမထွက်ဘဲနဲ့ကောင်းကွက်ကလေးကိုကြည့်တယ်ကောင်းကွက်ကလေးကိုကြည့်တယ်ဩတခြားဟာတွေပါပဲမကောင်းကောင်း သူ့ကြောင့်သူ့ကြောင့်ငါကုသိုလ်ပြုရတယ်ဒါနပြုရတယ်တရားနာရတယ်ဘုရားတရားသံဃာယရဏသုံးပါးစီးကရတယ်သူ့ကြောင့်ဟောကောင်းွက်စိတ်ကြည့်တယ်ကောင်းွက်စိတ်ကြည့်ပြီးကောင်းအောင်နှလုံးသွင်းလိုက်တယ်အစဉ်တည်းအောင်နှလုံးသွင်းလိုက်တော့ဒီတိရိမာပေါ်မှာမေတ္တာစိတ်ထားနိုင်ထားနိုင်တဲ့အတိုင်းမေတ္တာစိတ်ထားလိုက်တော့မေတ္တာစိတ်ရဲ့တကောတတ္တိကြောင့်တိရိမာရံပြုတော်လည်းသူ့မှာဘာမှမှုလျာမရှိအထိခိုက်မရှိဘူးဖြစ်သွားတယ်ဒါကြောင့်ပုဂ္ဂိုလ်အချင်းချင်း နေကြထိုင်ညာဆက်ဆန်းရတဲ့အခါမှာတူးနဲ့တူးစေတနာပါလို့မှားယွင်းမှုလည်းရှိတတ်ပါရဲ့စေတနာမပါပဲနဲ့အမှတ်တမဲ့မှုမှားယွင်းမှုတွေလည်းဒီလိုဟာတွေလည်းရှိတတ်တာပဲအဲ့ဒီလိုဟာတွေရှိတတ်တယ်ဆိုလို့ရှိရင်ဒါတွေကိုအပြည့်လို့မမြင်မဲနဲ့အဲ့ဒီပုံကိုရကောင်းွက်ကလေးတွေရှိပြီးတော့ကောင်းတာလေးတွေနှလုံးသွင်းပြီးတော့သူ့ပေါ်မှာဖြစ်မဲ့ဘုမဟုတ်ဖြစ်နေတဲ့ မုံလီစိတ်မနာလိုစိတ်အစရှိတဲ့စိတ်ညစ်စိတ်မျိုးလေးတွေဒါလေးတွေတင့်တယ်အောင်နှလုံးသွင်းပြီးတော့အစင်တအောင်နှလုံးသွင်းပြီးတော့ပယ်ကြပါပယ်လို့ရှိရင်အလေးချင်းလုပ်ပြင်ရတယ်အခုနလိုအပြစ်မြင်မှုရေးကြည့်တယ်အပြစ်မမြင်ဘူးဆိုလို့ရှိရင်လက်ခံထားတတ်တယ်တွဲနေတတ်တယ်အပြစ်မြင်တဲ့အခါကျမှမတွယ်ဘူးအဲ့တော့သူ့ကိုပယ်ခြင်းလဲပယ်ခြင်းတော့ဒီယောနိတော်မနတိကာရနဲ့ပယ်ရသို့တော်လည်းပဲတခါတရံညတော့က လူကျင်တတ်မဲ့နှစ်သက်မှုအဟုံစိတ်ဆိုးစိတ်တဲ့မှုဒေါသအဟုံမနာလိုမှုအိတ်တာအဟုံသူတို့ဘာအကျိုးဖြစ်လို့မှုဗျာပါဒအဟုံသူတို့ဘာပေါ်ရံညွှန့်ဖွဲ့မှုဖွဲ့လို့မှုဥပနာဟအဟုံဆိုတဲ့ဒီစိတ်အဟုံတွေကအင်မတန်အားကြီးတဲ့အခါကြတော့အဲ့လိုအားကြီးအားကောင်းတဲ့ကိုယ်တဏ္ဍာမှာယုတ်ခနဲ့ဖြစ်ပေါ်လာတဲ့အခါကျတော့တခါတရံယောနိတော်မနတိကာရ အစဉ်ပြေအောင်နှလုံးသွင်းမှုဆိုတဲ့နီးနဲ့ဒီစိတ်တွေကိုမတားဆီးမပယ်နိုင်တဲ့အခါလဲရှိတတ်တယ်ဘယ်လိုမှဆင်ញံနှလုံးသွင်းလို့မရဘူးစိတ်ထဲမှာတအုံနှွေးနှွေးနဲ့တနှုတ်နှုတ်နဲ့ဒီဒီလူဟာငါ့ကိုဆဲတာငါမကောင်းတာလေသူပြောတာငါသားသမီးသူစောကားတာငါတို့ဘောဘာမှမကောင်းမကောင်းမလုပ်ဖဲနဲ့သူလှုပ်တာနဲ့ဒါတွေပဲအထမှန်ထထတွေးပြီးတော့စိတ်ထဲမှာကြိတ်မနိုင်ခဲမရ တအုံနွေးနွေးနဲ့တနေ့လည်းမဟုတ်တညလည်းမဟုတ်နဲ့ဒီလိုဖြစ်နေတဲ့အခါအဟုံအင်မတန်ကြီးနေတဲ့အခါကျတော့ဘယ်လိုမှအသင့်နဲ့နှလုံးသွင်းလို့မရတာရှိတယ်။အဲဒီလိုအခါကျတော့မိတွေဟာရှိပါလေ။တောင်ကြရည်ရုပ်ရဲ့တောင်စီမှာတောင်ပေါ်မှာမိုးရွာလို့ခေါ်လို့အချိန်အဟုန်ပြင်းပြင်းနဲ့တောင်ကြရည်တခုံတို့ကြထင်းလာပြီဆိုလို့ရှိရင်ဒီတောင်ကြရည်ကိုရှိကနေပြီးရုပ်ရဲ့ ရေဃာရာနဲ့ဖြစ်စေတောစီမှာခေါ်တဲ့ပင်တာခေါ်တဲ့အတားနဲ့ဖြစ်စေရုပ်တရက်တားလို့မရတာအဲ့ဒါနဲ့တားပေးလိုက်တယ်ဆိုလို့ချင်းရေအဟုံးကကြီးတဲ့အတွက်တိုးပြလိုက်တဲ့အခါကျကျိုးကျသွားတတ်တယ်အဲ့လိုကျိုးကျသွားတတ်တဲ့အခါကျတော့ရေအဟုံးကိုချက်ချင်းတန့်သွားအောင်ရှိကနေပြီးတော့မတားရဘူးတားရင်ဘယ်နည်းနဲ့မှမရဘူးမရတော့ဘာလုပ်ရလဲလို့ဆိုတော့ ဒီကျွေးအဟုံးကိုကိုမသွားခြင်းတဲ့နေရာမသွားရအောင်တခြားတနေရာကိုလွှဲပေးလိုက်ရတယ်တခြားလမ်းကလွှဲပေးလိုက်ရတယ်တခြားလမ်းကလွှဲပေးလိုက်တော့ရေအဟုံးကတန်းရက်နေရတာမဟုတ်ဘဲနဲ့လမ်းဖြောင်းဖြောင်းအတိုင်းသာမသွားရတာတခြားလမ်းကိုဖက်ထွက်သွားရတဲ့အခါကျတော့တက်တာသွားတယ်အဲအဲ့ဒါလိုပဲလူကျင်တတ်မဲ့နှစ်သက်မှုအဟုံးအင်မတန်ကြီးနေရင်စိတ်ဆိုးစိတ်ပြတ်မှုအဟုံးအင်မတန်ကြီးနေရင် မနာလိုဝန်တိုမှုညူဆူမှုဟုတ်အင်မတန်ကြီးနေလို့ရှိရင်အနဲ့အနဲ့နှလုံးသွင်းမရတော့ကဘာလုပ်ရမလဲရေကိုလွှဲပေါက်ကလွှဲပေးလိုက်တယ်လို့အဲ့ဒီကမကောင်းတဲ့စိတ်ကိုလည်းလွှဲပေါက်ကလွှဲပေးလိုက်လွှဲလွှဲပေးမလဲလွယ်လွယ်ပဲလွယ်လွယ်ပဲလွယ်လွယ်ပဲအရင်တစ်ပတ်ကပြောတဲ့အာယုံပြောင်းပေးဘူး အာယုံပြောင်းပေးမှုအာယုံပြောင်းပေးလိုက်တာဟာအဲ့ဒါတွဲပေါက်ပေးလိုက်တာပဲဒီပုဂ္ဂိုလ်ကကိုယ်ကိုစောကားလို့ဆဲလို့ဒီအမျိုးသမီးကကိုယ်ကိုအမနာပါပြောလို့ကိုယ်အတင်းအဖြစ်ပြောလို့ကိုယ်ညူဆူလို့စောင်းချောင်းလို့သူ့ပေါ်မှာအဟုန်ပြင်းစွာဒေါသတွေဖြစ်နေလို့ရှိရင်ကဲသူ့ကိုနှလုံးမသွင်းနဲ့စိတ်ကိုအဲ့ဒီအာယုံပေါ်ကနေပြီးတော့ကုသိုလ်အာယုံပေါ်ပြောင်းလိုက်ဘယ်လိုပြောင်းမလဲ ဖျားရှိခိုးပြလိုက်တရားစာတွေဖတ်နေလိုက်တရားဆွေးနွေးနေလိုက်တရားစကားကိုပြောရတဲ့လူကြီးသူမနာကပြီးတရားစကားအပြောခိုင်းပြီးနားထောင်နေဟာတရားလွဲပေါက်ပေးတာအဲ့ဒါလို့ဆိုလို့ရှိရင်ရတယ်အကောင်းဆုံးကအကောင်းဆုံးလွဲပေါက်ကတရားထိုင်ပြီးမှတ်လိုက် တရားထိုင်မှလိုက်တော့ပထမတော့ဖြစ်ရင်သူ့မစဉ်းစားပါဘူးဖောင်းမှုပိတ်မှုပဲစဉ်းစားပါမယ်မှတ်ပါမယ်ဆိုပြီးဖောင်းနေပိန်နေထိုင်နေထိတယ်နဲ့မှတ်ပါရဲ့ဓမ္မနမရာတွေသူစီပြန်ရောက်သွားတယ်ရောက်ပါစေရောက်တဲ့စိတ်ကိုရောက်တယ်ရောက်တယ်လို့မှတ်မှတ်ပြီးလို့ကြောက်ချင်မှကြောက်အောင်မယ်အကျိတ်အခဲကတိတ်ကြီးနေတဲ့အခါကျတော့အဲ့ဒီကလည်းဒီဆက်ပြီးတော့စဉ်းစားမှငါသူ့သူဟာငါ့ကိုဆဲုံနေမကဘူးငါသားသမီးပါသူတော်ကားတာဟောဒီလိုဆက်ချင်ဆက်လာအောင်မယ်အဲ့ဒါလည်းမှတ် စဉ်းစားတယ်စဉ်းစားတယ်တွေးတယ်တွေးတယ်မှအဲနောက်အဲ့ဒီပြောက်သွားပြီဆိုဖောင်းနေပိန်နေပြန်မှမရမကပြန်မှပထမဦးဆုံးတော့လွန်ခတ်တယ်လို့နေလိုက်ဦးမယ်ဖောင်းမှုပိန်မှုထိုင်မှုထိမှုစီရောက်တယ်အဲ့ဒီကနေပြီးတခါပြန်ပြီးခုနကိုမနစ်မြို့တဲ့ပုံကိုစီပြန်ရောက်သွားလိုက်ဦးမယ်ရောက်ပါစေရောက်တဲ့စိတ်လိုက်မှရောက်တဲ့စိတ်ကိုလွတ်မပေးနဲ့မှတ်ပြီးလို့အဲဒီကပျောက်သွားပြန်ပြီတခါပေါင်းမှုပိတ်မှုထိုင်မှုထိမှုပြန်မှတ်အဲဒီလိုအာယုံပြောင်းပြီးနောက်ကြတော့ဟိုအာယုံပြောက်ပြီးဒီပေါင်းမှုပိတ်မှုထိုင်မှုထိမှုဆိုတဲ့ ဝိပဿနာအာယုံမှာပဲရောက်လာတဲ့အခါကျတော့ဒေါသစိတ်တွေပြောင်းဒီမှာတချို့ပုဂ္ဂိုလ်တွေအဲ့ဒါလိုလှုပ်ဖူးတဲ့ပုဂ္ဂိုလ်တွေရှိပါတယ်လှုပ်ဖူးလို့မလို့လက်တွေအကျိုးရတဲ့ပုဂ္ဂိုလ်တွေလည်းရှိတယ်အဲ့ဒီတော့တကယ်လို့များကိုယ်တဏ္ဍာမှာအဟုန်ပြင်းတဲ့ဒေါသလောဘမမာနဆိုတဲ့ဒီတရားတွေဖြစ်လာလို့ အဟုန်ပြင်းတဲ့အတွက်ယောနိတော်မနတိကာရအသင့်နဲ့နှလုံးမသွင်းနိုင်လောက်အောင်နှလုံးသွင်းလို့မရလောက်အောင်ဖြစ်လာရင်အခုနပြောတဲ့ဤတွေနဲ့လွှဲပေါက်ပေးလိုက်အာယုံပြောင်းပေးလိုက်အဲ့လိုဆိုရတယ်အာယုံပြောင်းပေးလိုက်ဒီလိုဆိုလို့ရှိရင်ရတယ်ဒါတော့ဒီယောနိတော်မနတိကာရပြောလာတာများလာပြီ။ဒါကြောင့်ပြောနေတယ်လို့ဆိုတော့ မြတ်စွာဘုရားကအခုနအဲ့ဒီကာမိဆန္ဒလိုချင်တတ်မဲ့မှုနဲ့ပတ်သက်တဲ့ကြံစီတွေးတော်မှုစိတ်ဆိုးစိတ်ပြတ်မှုနဲ့ပတ်သက်တဲ့ကြံစီတွေးတော်မှုမသိမှုနဲ့ပတ်သက်တဲ့ကြံစီတွေးတော်မှုအဲ့ဒီထဲမှာပါတယ်နော်မာနကြီးတဲ့ကြံစီတွေးတော်မှုမာနအနေနဲ့ကြံစီတွေးတော်မှုအထင်ကြီးတဲ့အနေနဲ့ကြံစီတွေးတော်မှုဒါတွေလည်းပဲပါတယ်အကျုံးဝင်ကုန်တယ်မနာလိုတဲ့အနေနဲ့ကြံစီတွေးတော်မှုဝန်တိုးတဲ့အနေနဲ့ကြံစီတွေးတော်မှုဒါတွေလည်းပါတယ် စိတ်မချမ်းသာတဲ့အနေနဲ့ကြံစည်တွေးတော်မှုသိုးရိမ်မှုအနေနဲ့ကြံစည်တွေးတော်မှုဒါတွေလည်းပါတယ်အဲ့ဒီဟာတွေရဲ့ဒီကြံစည်တွေးတော်မှုခေါ်တဲ့အကုသိုလ်တွေရဲ့အပြစ်ကိုတဲ့တကယ်လို့များကိုကမြင်အောင်မကြည့်နိုင်ရင်တဲ့ဘာလုပ်ရမလဲလို့ဆိုတော့မြင်အောင်ကြည့်တတ်တဲ့လူစီသွားပြီးတော့တိုင်မြင်ရမယ်ဆွေးနွေးရမယ်တဲ့ကျုပ်မှာတော့ကျွန်တော်မှာတော့ဒီလိုအပြစ်ဒီလိုဒေါသတွေလောဘတွေတက်မဲ့မှုတွေဖြစ်နေပြီ ဖြစ်တော့အဲ့ဒါတွေဒီဟာတွေအဖြစ်ပြောတာမှာဘယ်လိုလဲဘယ်လိုအဖြစ်ရှိတယ်ဘယ်လိုအကျိုးရှိတယ်အဲ့ဒါလိုလိုက်သိကပ်ပြီးမေးရမယ်တဲ့ဆရာကိုတော်၎င်းနဲ့ဥပိ္ပဇေဆရာကိုတော်၎င်းနဲ့ဒါမှမဟုတ်ကိုယ်ကိုတစ်ခုခုသင်ပေးနေတဲ့ဆရာကိုဖြစ်စေပေါ့လေဒါမှမဟုတ်ဒီလိုနည်းညွန်လမ်းပြလောက်တတ်တဲ့လူကြီးသူမကိုဖြစ်စေပေါ့အဲ့ဒါလိုလိုက်သိကပ်ပြီးတော့အပြစ်မြင်အောင်စဉ်းစားတတ်အောင်မင်းများရမယ်တဲ့ အသင့်နဲ့နှလုံးသွင်းမှုဆိုတာလည်းဒီလိုပဲကိုယ်အသင့်နဲ့နှလုံးမသွင်းတတ်ဘူးဆိုလို့ရှိရင်အသင့်နဲ့နှလုံးသွင်းတတ်နှလုံးသွင်းမှုသွင်းတတ်မဲ့လူတွေစီမှာစီးကပ်ပြီးတော့လေလာထားရတယ်တီအောင်လှုပ်ထားရတယ်ဆင်ញင်နှလုံးသွင်းရတယ်အဲ့ဒီလုံးရတယ်တဲ့ဒီအပြစ်မြင်အောင်လှုပ်တာမှတကယ်လို့တယောက်ယောက်မှအပြစ်မြင်အောင်ဖော်ပြတတ်တဲ့လူပြောပြတတ်တဲ့လူမရှိဘူးဆိုရင်ဥဒေပြောထားတာကသံဃာယဟန်ကိုဥဒေပြောထားတာဟုတ်မလုပ်ရမလဲဆိုတော့ ကြီးမောင်းခောက်လိုက်တဲ့ဒါမှမဟုတ်တုံးခောက်လိုက်တဲ့ခောက်ပြီးတန်ခါစုလိုက်တဲ့တန်ခါစုလို့ရှိရင်လည်းအဲ့ဒီတန်ခါဓာတ်ထဲမှာရှောက်တော့တဲ့ဒါကယဟန်နေအတွက်ဥဒေဟောတာမို့လို့ဒီလိုပြောရတာကိုအဲ့ဒါလိုတန်ခါစုလိုက်တဲ့အခါကျတော့တန်ခါကြားထဲမှာရှောက်တော့တပြည့်တော်တော့ဒီစိတ်ဒီစိတ်တွေဖြစ်နေပါတယ်အဲ့ဒီဓာတ်ရဲ့အပြစ်အကျိုးအကျိုးအပြစ်ပြောပြစမ်းမှာဆိုတာရှောက်ရမယ်တဲ့ရှောက်တော့ဘာဖြစ်လဲတဲ့ ဘဟုနံပနာတဏိပါဒဌာနေအန္တမသောဧကောပိပန္တိတမနုသောဟောတိတဲ့လူအများစုဝေးမိပြီဆိုလို့ရှိရင်တဲ့အဲ့ဒီအများထဲမှာအ ਨੇ ဆုံးတယောက်ကတော့ပညာရှိပါမယ်တဲ့ပညာရှိပါမှာသိကြတယ်တဲ့သိကြတော့အဲ့ဒီပညာရှိထံသိကပ်ပြီးတော့အကျိုးအပြည့်ဝေဖန်ပြပါလို့ဒီလိုရှောက်တဲ့ဟောသလောက်ကြအောင်ပဲကျိုးကျိုးစားစားလုပ်ဖို့ခိုင်းထားတယ်ညွှန်ကြားထားတယ် အဲ့တော့ကြောင့်မလုပ်ရပါလေအတင်းတဲ့အစဉ်တရားနှလုံးသွင်းတတ်ဖို့ဆိုတာလည်းပဲအဲ့ဒါလိုလုပ်ရဒီတရားဒီအကြောင်းကိုဒီလိုအထက်ထပြောပေမဲ့တချို့မှာတော့ခေါင်းနဲ့ပါခြင်းမှပါမယ်နာတတ်မှပါတယ်မနာတတ်လို့ရှိရင်တော့မပါဘူးခေါင်းနဲ့တချို့ကြတော့ပါတယ်အရင်တစ်ပတ်ကတရားဟောပြီးနောက်တစ်နေ့ကျတော့ဒကာကြီးတယောက်ကလာလျှောက်တယ်အရှင်ဘုရားတဲ့ ရှင်ဘုရားဟောတဲ့ယောနိတော်မနတိကာရကောင်းလိုက်တာဘုရားတဲ့ဘာကြောင့်လဲဆိုတော့တပည့်တော်နဲ့တိတ်တိုက်ဆိုင်တာပဲဘုရားတဲ့ဘယ်လိုများတိုက်ဆိုင်လဲလို့ဆိုတော့မနှစ်ကတဲ့တပည့်တော်အလှူလှူတဲ့လှူလှူတော့ပစ္စည်းတွေကအစိုးရဆိုင်ကကြီးပြည်စုံအောင်ဝယ်မရတဲ့အခါကျတော့အပြင်ကဝယ်ရတယ်ဘုရားတဲ့အပြင်ကဝယ်တော့က 30တန်တဲ့ဟာကို20ပေးရတယ်30ပေးရတယ်အဲ့လိုဈေးကြီးတွေပေးဝယ်ရတယ်ပေးဝယ်ရတော့ဓမ္မလောက်တဲ့လူကသူကတော့ဓမ္မတို့သဘောလျောက်ဈေးကြီးပေးဝယ်ရတာမကြိုက်ဘူးစိတ်ထဲကမကောင်းဘူးပေါ့တဲ့အဲကြောင့်တပည့်တော်ကပြောရတယ်တဲ့ဟေ့တို့အဲ့ဒီကဈေးကြီးပေးဝယ်တာလည်းပဲတို့အလှပဲလို့သဘောထားဒါလည်းအလှပဲပေါ့အလှပဲပေါ့30တန်တာကိုတို့20ပေးရတယ်ဆိုရင်30ဟာအဲ့ဒီလိုလှူလိုက်တာပဲကွယ် အဲ့ဒါလိုသဘောထားရမယ်ငါလည်းဒီလိုပဲသဘောထားတယ်တရားတဏ္ဍာကို200ပေးရတယ်ဆိုရင်အဲ့ဒီရောင်းတဲ့လူကိုနောက်တရားဟာငါတို့လူတာပဲတို့တို့လူတာပဲဒီလိုသဘောထားရမယ်အဲ့ဒါလိုပြောပြီးတပည့်တော်လည်းအဲ့ဒါလိုပဲသဘောထားခဲ့တယ်ဗျာတဲ့အတူတူပါပဲတဲ့တို့လူတာလည်းလူတာဒါနပါပဲတဲ့လူပါပဲတဲ့သို့တော်လည်းပဲသီလရှိတဲ့ပုဂ္ဂိုလ်လှူတဲ့အခါကျတော့ကိုယ်အကျိုးများတာတော့သိတယ်ပေါ့ဗျာတဲ့သို့တော်လည်းပဲတို့သီလမရှိပေမဲ့လည်းပဲတို့လူကလည်းဒါနတော့မြောက်ပါတယ်အဲ့ဒါလိုနှလုံးသွင်းပြီးတပည့်တော် ယောနိတော်မနတိကာရနဲ့နှလုံးသွင်းပြီးလှူခဲ့လို့တပည့်တော်မှာစိတ်ချမ်းသာပြီးတော့ကုသိုလ်တွေတိုးတယ်ဗျာတဲ့အခုအရှင်ဘုရားကယောနိတော်မနတိကာရဟောတော့တပည့်တော်ပိုးပြီးကုသိုလ်တိုးတယ်ဗျာတဲ့အဲ့ဒါလိုပုံကူတွေတရားနာပရိသတ်ထဲကရာနှုံးပြည့်ထွက်မဲ့ဆိုလို့ရှိရင်ဘလောက်ဝမ်းသာစရာကောင်းလဲနော်ဦးဇင်းတို့လေကုံအကျိုးအများကြီးနဲ့တာပေါ့တရားဟောတာကနားထောင်ကောင်းနေအောင်ဟောတာမဟုတ်ဘူး လိုက်နာတအောင်ဟောနေတာကိုလိုက်နာတအောင်လေကုံခံပင်မခံဟောနေလို့ရှိရင်နာယူမှတ်သားသဘောပေါက်ပြီးလိုက်နာကျင့်သုံးမယ်ဆိုလို့ရှိရင်ကိုယ်လည်းကောင်းတယ်ဟောရတဲ့ပုဂ္ဂိုလ်လည်းပဲဟောရကျွတ်နဲ့လို့ပြုရအများကြီးရကလေးတယောက်မကြခင်ကဆိုကြပါစို့10နှစ်သား17နှစ်သားလောက်ရှိမယ်သူလာလို့မလို့သူနဲ့စကားစပြီးပြောနေတော့ ဒီခက်မှာအစစအရာရာကြက်တဲတာတွေပြောရကနေပြီးတော့ပြောတယ်ဥစဉ်ကခက်ကတဖြည်းတည်းတဖြည်းဘာမှတဲပြီးဟန်မကြတော့ဘူးအဲတော့မင်းတို့ချိုးကြံချွေတာရမယ်ချိုးကြံချွေတာတော့အစားလည်းချိုးကြံချွေတာရမယ်အဝတ်လည်းချိုးကြံချွေတာရမယ်လို့နောက်ဆုံးမှတကယ်တကယ်ကြလာလို့ရှိရင်တနေ့မှတထစားရမယ်အပေါင်းမျိုးမတိုးဘူးလို့မဆိုနိုင်ဘူးလို့အဲ့တော့တကယ်လို့များမင်းတနေ့ထမင်းတထထဲစားရမယ်ဆိုလို့ရှိရင် ဘယ်နဲ့လုပ်မလဲနေနိုင်မမလားလို့အဲ့ဒီကလေးကခဏစဉ်းစားပြီးတော့ဘယ်နဲ့ပြောလဲလို့ဆိုတော့ဟာကုသိုလ်တောင်ရသေးတာပဲဖရာတဲ့အဲ့လိုကြောက်တယ်ကုသိုလ်တောင်ရသေးတာပဲတဲ့ဘယ်နဲ့ကြောက်လဲဆိုသမင်းတဏ္ဍစားတော့ဥပုသ္ဆောင်နေလိုက်မှာပေါ့ဖရာတဲ့ဥပုသ္ဆောင်နေလိုက်လို့ချင်းကုသိုလ်တောင်ရသေးတာပဲတဲ့အဲ့ဒါစဉ်းစားကြည့်နော် သူပြောတာတော့စဉ်းစားပြီးပြောတာပဲကလေးတော့ကလေးပဲသူပြောတဲ့အထဲမှာယောနိသောမနတိကာရအတိအဝပါတယ်နောက်ခါတကယ်ကျုံးလာလို့ရှိရင်သူဒီတိုင်းနှလုံးသွင်းမသွင်းဥပုသ်ဆောင်မဆောင်ဒါတော့မသိဘူးသို့တော့အခုအခိုက်အတန့်မှာသူ့ကောင်းထဲမှာယောနိသောမနတိကာရပေါ်လာတာတော့သိကြတယ်ဘယ်လိုပေါ်လာလဲအဲထမင်းတနေ့သုံးနာစပြီမလို့တဏ္ဍစာရကိစ္စမရှိပါဘူးနောက်တဏ္ဍအတွက်ဥပုသ်ဆောင်လိုက်လို့ရှိရင်ထမင်းကုန်လည်းတက်တာတယ် ကုသိုလ်လည်းရမယ်လို့ဟုတ်လို့သူနှလုံးသွင်းတာအဲ့လိုသူနှလုံးသွင်းလို့ဘလို့ဒီစကားပြောတာဒါနဲ့ပဲနောက်တစ်ခါထပ်ပြောပြန်တယ်ဦးဇင်းပြောကြတာပါလဲလို့ဆိုတော့ဒီကလေးကသူ့ကောင်းနဲ့သူဒီယောနိတော်မနာတိကာရပါအောင်သူယူရတာပြောနေတာပါအောင်ယူရတာပြောနေနောက်တစ်ခါထပ်ပြောပြန်တယ်အေးထားတော့ကွယ်လို့အဝတ်ကြတော့လည်းပဲလို့မင်းနောက်ခါကြလို့ရှိရင်တစ်ချိန်ချိန်မှ ဖြင်းညမ်းကြီးတွေကိုမိုးရဘူးလို့မပြောနိုင်ဘူးလို့တကယ်လို့များဖြင်းညမ်းကြီးတွေဝေ့ရရင်မင်းဘယ်နဲ့လုပ်ပါမလဲလို့အဲ့လိုပြောတော့ဘယ်လိုပြောလဲလို့ဆိုတော့အရှင်ဘုရားဟောတယ်လို့ပေါ့ဗျာတဲ့ယောနိတော်မနတိကာရအသက်နဲ့နှလုံးသွင်းရမှာပေါ့တဲ့အဲ့ဒီကလေးကပြောတာအဲ့တော့အဲ့ဒါလို့ခုနဒကာကြီးလို့ဒီကလေးလို့ပြောတာဟောထားတဲ့သဘောတရားလေးတွေ ခေါင်းနဲ့ပါအောင်ညူပြီးပါတဲ့အလျောက်လည်းပဲလိုက်နာကျင့်သုံးရမယ်ဆိုလို့ရှိရင်အင်မတန်အကျိုးများပါတယ်အင်မတန်အကျိုးများတယ်အဲ့တော့အချင်းချင်းနေဆက်ဆံနေကြရတဲ့အခါမှာအထူးသဖြင့်ယောဂီတွေပိုအရေးကြီးတယ်ဒီယောနိသောမနတိကာရရှိတတ်ဖို့လူလူချင်းဆိုတာမဆက်ဆံလို့နေရတာမဟုတ်ဘူးလူလောကဆက်ဆံနေရတာဆက်ဆံနေတော့အစဉ်ပြောင်းဆက်ဆံတတ်ဖို့အရေးကြီးတယ်လူလောကဆိုတာကလည်းပဲ မကောင်းတာနဲ့ကောင်းတာစာလိုက်မယ်ဆိုလို့ရှိရင်မကောင်းတာတွေကများနေတယ်အဲ့တော့ဒီမကောင်းတာတွေကိုကွက်ကြည့်ပြီးတော့လောကနဲ့ဖက်ရန်ဖြစ်နေမဲ့ဆိုလို့ရှိရင်အဲ့ဒီလူကဒီလောကမှာနေစရာမရှိဘူးလောကနဲ့ဖက်ရန်ဖြစ်တယ်ဆိုတဲ့လူဟာယောနိသောမနတိကာရမရှိတဲ့လူအသင့်အတင်နှလုံးမသွင်းတတ်တဲ့ပုဂ္ဂိုလ်သူကတော့တွေ့ရတယ်တွေ့ရမြင်ရမှမကျေနပ်နေတာပဲသူ့အတွက်မကျေနပ်စရာတွေကြီးပဲမကျေနပ်တဲ့မြတ်သူ့စိတ်ထဲမှာစိတ်မကောင်းခြင်းဖြစ်လို့ဒေါသတွေဖြစ်လို့ ဖြစ်ပြီဆိုလို့ရှိရင်သူ့စိတ်ထဲမှာအငြိကြီးတွေဝင်ပြီဒီငြိကြီးတွေညောက်သူကဘယ်တော့မှစိတ်မချမ်းသာအမြဲတမ်းစိတ်ဆင်းရဲနေတယ်လောကနဲ့ဖက်ရန်ဖြစ်နေတဲ့လူဘာလို့လဲယောနိသောမနတိကာရမရှိတဲ့လူအဲ့ဒါယောနိသောမနတိကာရရှိလို့ရှိရင်လောကမှာဖြစ်ဖြစ်လာသမျှအခြေအနေတွေကိုအစင်ပြေအောင်အသင့်နဲ့နှလုံးသွင်းလိုက်ရဆိုကြစို့ယောဂီနှစ်ယောက်အခန္တခန်းနဲ့နေရတယ်အခန္တခန်းနဲ့နေရတော့လူဆိုတာတဦးနဲ့တူက စိတ်ချင်းဆိုတာတူတာမဟုတ်ဘူးဝါဒနာချင်းဆိုတာတူတာမဟုတ်ဘူးအပြုအမူချင်းအပြောအဆိုချင်းဆိုတာတူတာမဟုတ်ဘူးအင်မတန်တူလှပါတယ်လို့ဆိုတဲ့လူတွေတောင်မှနည်းနည်းနည်းနည်းစီတော့ကြွာတာလေးတွေရှိတယ်အဲ့ဒါသူ့အကြိုင်နဲ့ကိုယ်အကြိုင်နဲ့မတိုးတာရှိတယ်သူ့အနေနဲ့ကိုယ်အနေမတိုးတာရှိတယ်သူ့ပြောနဲ့ကိုယ်ပြောမတိုးတာလေးတွေရှိတယ်ရှိတော့အဲ့ဒါလေးတွေရှိလာတဲ့အခါမှာအခုနအစင်ပြေအောင်အသင့်နဲ့နှလုံးသွင်းမှုကအင်မတန်အရေးကြီးတယ် ဩသူကဆိုကြပါစို့တယောက်ကတကားဖွင့်ပြီးတော့တင်းတကားဖွင့်ပြီးတော့မှလေတိုက်မှာပဲသူတရားထိုင်နိုင်တယ်အဲ့လုံးလို့တယောက်ကတော့မဟုတ်ဘူးပြတင်းတကားဖွင့်ထားရင်အလင်းရောင်ကြီးနဲ့တရားမထိုင်နိုင်ဘူးဟောယောဂီနှစ်ယောက်ဖြစ်နေတာတခန်းနဲ့သူတို့ချင်းကထိတ်တိုက်တဲနေကြပြီစိတ်ချင်းကအလေးထားခြင်းကဒီခါမှာတယောက်ကတကားထပိတ် ပိတ်ပြီးသားတယောက်ကထဖွင့်ပြီးတော့ပြန်ထိုင်တစ်ခါပြန်ပိတ်နေဒီလိုလုပ်ရမလားဘယ်ဟုတ်မလဲဒီလိုလုပ်လို့ဘယ်ဖြစ်မလဲအဲ့တော့တယောက်ကတကားပိတ်ထားပြီဆိုလို့ရှိရင်တကားဖွင့်မှကြိုက်တဲ့လူကလည်းသိခံပြီးထိုင်ဖို့အေးငါလည်းပဲဒီလိုတကားပိတ်ထိုင်တာကြတော့အလေးကျရသွားလိမ့်မယ်ဖောင်းမှုပိတ်မှုထိုင်မှုထိမှုမှတ်လို့တမာရိရသွားလဲဒီတကားပိတ်မှုဖွင့်မှုလေးဆိုတာငါစိတ်ထဲရှိတာမဟုတ်တော့ပါဘူးလို့ဟောဒီလိုတရားမှိတ်ပြီးကြိတ်ထိုင်လိုက်နှလုံးသွင်းပြီးတော့ရတယ်ရတယ်ဒါမှမဟုတ်ဘူးဆိုလို့ရှိရင်ကဲလေ သူကတကားပိတ်ပြီးထိုင်နေတော့ငါအပြင်ထွက်ဈဉ္ညာလျှောက်နေမယ်သူကတဏှာကြီးထိုင်မယ်ဆိုလို့ချင်းငါဈဉ္ညာတဏှာကြီးလျှောက်မယ်ဆိုဟောသူလည်းပဲအဆင်းပြေးလို့ကိုယ်လည်းပဲအဆင်းပြေးလို့အဆင်းပြေးအောင်နှလုံးသွင်းတာတခါတရံကြပြန်တော့တယောက်ကမိပိတ်တာကြိုက်တယ်တယောက်ကမိဖွင့်ညင်းတယ်တချို့ကလည်းကြည့်သေးတယ်တရားထိုင်တာတော့မိဖွင့်ထိုင်ရမှကျင်းတတ်တာရှိသေးတယ်တချို့ကတော့ကြောက်လို့ပါအဲ့ဒီမှာလည်းပဲ သူ့နဲ့သူအဆင်ပြေအောင်ဒီလိုနှလုံးသွင်းပြီးတော့နေရတယ်ဦးဇင်းတို့နာရီ2နာရီနဲ့10မိနစ်ရှိပြီတရားစတာက2နာရီနဲ့မိနစ်20ရာစတယ်ဟုတ်ပါဘူးအခု4နာရီနဲ့10မိနစ်ရှိပြီ2နာရီနဲ့မိနစ်20ကစတော့ပြောကျင်တာလေးအစသိအောင်4နာရီနဲ့မိနစ်20အထိတော့နောက်ထပ်10မိနစ်တော့ပြောရပြောရအဲ့ဒီတော့အဲ့လိုအစဉ်ပြေအောင်ကြည့်ပြီးတော့နှလုံးသွင်းပြီးနေသွားမှာ တခါတရံဆိုလို့ရှိရင်အမှတ်တမင်နဲ့တယောက်ကသက္ကူစုပ်တဲ့အမိုက်တွေအခန်းထဲမှာချပြခဲ့ချပြခဲ့တော့ဟိုတယောက်ကတတ်တရရနေတတ်တဲ့ပုဂ္ဂိုလ်သူကတော့တတိသိလက်မလွတ်ဘူးအဲ့တော့အဲ့ဒီလက်မလွတ်တဲ့ပုဂ္ဂိုလ်ကတတိလက်လွတ်သွားတဲ့လူကိုအပြစ်တင်ရမလားခက်တာပဲဒီပုဂ္ဂိုလ်နဲ့နေရတာစိတ်ညစ်ပါလေအမိုက်တွေဟိုချဒီချနဲ့သူ့ဝက်စားတယ်လည်းမခောက်ဘူးတို့လိုတန်းလန်းနဲ့အဲ့ရတောင်ခောက်ဖို့မရဘူးခြေနှောင်ကြီးကလည်းမသိဘူးတရားထိုင်တဲ့အခါမှာချခြင်းချရောပေါ့ဆိုပြီးဟောဒီလိုအပြစ်နေတယ်လို့မဖြစ်ဘူး ဒီလိုဆိုဒီနှစ်ယောက်ပဲနေဖြစ်တော့မလဲဘယ်နဲ့လို့တရားမှတ်မလဲတရားမှတ်လို့မရဘူးတရားရှုမှတ်မှုကပိုးပြီးတော့စိတ်မှာအနှောင့်အယှက်မဖြစ်ဘူးအရေးကြီးတယ်စိတ်နည်းနည်းလေးအနှောင့်အယှက်ဖြစ်သွားရင်တရားထိုင်လို့မရဘူးအခါတရတချို့တရားထိုင်လို့မရစိတ်အနှောင့်အယှက်ဖြစ်ပြီးထိုင်ငိုတာတရားလုံးကိုတနေ့လုံးကိုဒီလိုလောက်တာအဲ့ဒါစိတ်မထားတတ်လို့အဲ့ဒါလိုမဖြစ်ရအောင်ယောနိသောမနတိကာရလက်ကင်ထားရအဲ့တော့ဘလို့နှလုံးသွင်းရမလဲဩသူ့အလေးထားကဒီလိုပဲ ချုပ်ချုပ်ပူပူနေတတ်တယ်ဒါမှမဟုတ်ဆိုအော်မှတ်တမဲ့မလို့သူချသွားတာပါလေဆိုစက်ကူစုပ်ကလေးအမိုက်စုပ်ကလေးကောက်ပြီးတော့ကိုကတခြားလွန့်ပြလိုက်ဒီလိုဆိုဒီကိစ္စတီးသွားတာပါသူ့အပြစ်နေနေမှာမဟုတ်ပါဘူးကိုကုသိုလ်တောင်းရသေးတယ်ကုသိုလ်တောင်းရသေးတယ်တခါအဝတ်တွေပါလေမခောက်ခဲထားပြန်ပြီဆိုလို့ရှိရင်လည်းပဲခောက်လိုက်ပေါ့ကိုကသူမခောက်ပြင်မဲ့လည်းခောက်ပေးလိုက်ပေါ့ခောက်ပေးလိုက်တဲ့ဆိုကိုအလကားတဲ့ကုသိုလ်အပူရတယ်ကုသိုလ်အပူရတယ်ဩသူ့လေးကဒီလိုပဲငါခောက်ပေးလိုက်လို့ရှိရင်သူလည်းနောက်ခောက်တော့မှာပါပဲအဲ့ဒါလို့ဆိုပြီးနှလုံးသွင်းပြီးခောက်ပေးလိုက် ခြေနှောင်းမတင်တာတွေ့ပြီဆိုလို့ချင်းလည်းအဲခြေနှောင်းတင်ပေးလိုက်နည်းနည်းလေးမှစိတ်ထဲကမပြင်းမနဲ့ဗဇက်ကပြုတ်ဖို့ဆိုတော့ဝေးရောအဲလက်ကဆိုတော့ဖဲတာမျက်စောင်းမထိုးနဲ့နှခမ်းမစူးနဲ့မေတ္တာကာယကမေတ္တာဝစီကမေတ္တာမနောကနဲ့ဖြစ်အောင်အသိနဲ့နှလုံးသွင်းနေအဲ့ဒါလို့ဆိုနေလို့ရတယ်လူက များသောအားဖြင့်အတ္တဇွဲအားကြီးတယ်အတ္တဇွဲဆိုတာဘယ်လိုလဲဆိုတော့အတ္တဇွဲဆိုတာကအများသုံးနေတဲ့စကားလုံးပြောတာပါစာစကားတော့မဟုတ်ပါဘူး ဘာဖြစ်တာလဲလို့ဆိုတော့ဟို self center ဖြစ်တာပေါ့လေဘာပြောရမလဲကိုကိုကိုမှဟုတ်တယ်ထင်တယ်ကိုယူဆတာမှဟုတ်တယ်ထင်တယ်ကိုအကြံအတွင်းမှဟုတ်တယ်ထင်တယ်ကိုအပြောအဆိုမှဟုတ်တယ်ထင်တယ်ကိုအလုပ်မှကိုဟုတ်တယ်ထင်တယ်အဲတခြားလူလောက်တာဟာဒီလောက်ဟုတ်တယ်လို့မထင်ဘူးမထင်တဲ့အခါကျတော့ငါစိတ်တိုင်းဖြစ်ရမယ်ဒီဆက်ဆံတဲ့လူလဲငါအပြောတိုင်းဖြစ်ရမယ်ငါလောက်တာလိုက်လုပ်ရမယ် ငါနဲ့ဆက်ကျင်မဲ့တစ်ဖြစ်ရဟောဒီလိုလာတယ်အဲ့ဒါအတ္တစေအကြည့်တယ်အဲ့ဒီလိုသာဆိုတော့လောကမှာအဲ့ဒီလိုနေမဖြစ်ဘူးသူ့မှာယောနိသမနာဒီကာလလည်းဝင်ဖို့မလွယ်ဘူးဦးဇင်းတို့အဲ့ဒါလိုမဖြစ်အောင်အစစအရာမှာလုံးသွင်းရမယ်ဒီနှလုံးသွင်းမတတ်ဘူးဆိုလို့ရှိရင်တရားအထုတ်လို့တရားကောင်းနေတဲ့အချိန်မှတောင်မှပဲအကုသိုလ်ကဝင်ဝင်လာတယ်။ဆိုကြပါစို့ဉာဏ်စင်နာတယ် မက္ခဉာဏ်သင်လာရတော့မယ်ဆိုလို့ရှိရင်ဒီနေ့ကလေးကမက္ခဉာဏ်သင်မှပါမပါပါမလားပါမပါပါမလားနဲ့စိတ်ထဲကတနှုတ်နှုတ်နဲ့တွေးနေတာအဲ့ဒီတွေးနေတာနဲ့အမှတ်ကပြက်လို့အဲ့ဒီအတွေးလေးရှုမှတ်ပေးလိုက်မယ်ဆိုလို့ရှိရင်တွေ့တယ်တွေ့တယ်စဉ်းစားတယ်စဉ်းစားတယ်လို့မှတ်ပေးမယ်ဆိုလို့ရှိရင်နောက်ထပ်လည်းမတွေ့တော့ဘူးသူလည်းကြောက်တာနောက်တစ်ခါတွေ့တယ်လည်းမှတ်အဲ့ဒီကနေပြီးပါဘယ်ရောက်သွားပြန်လဲဆိုတော့အော်ဘယ်သူတော့အញ្ញံစင်ပါမယ်လို့ပြောတယ်သတင်းကလိုက်နားထောင်တယ် ကိုယ့်လုံမဟုတ်တာကိုယ့်လုံကတရားမှတ်ရမှာအဲ့ဒါသတင်းလိုက်နားထောင်ပြီးတခါတချို့တချို့လေကြတက်ရင်မေးသေးတယ်ဘယ်နဲ့လဲလာလာမဲ့ပါပါဝင်ရလားနဲ့ပြန်ပါဝင်ရလားနဲ့ဒီလိုမေးတယ်တယောက်ကအာသူပါလိမ့်မယ်ထင်တယ်ပါမယ်လို့ပြောတယ်လို့ဒီလိုဆိုလို့ရှိရင်စိတ်မကောင်းဘူးငါတော့ပါမယ်မထင်ပါဘူးဟောအကုသို့ဝင်ပြီဒေါမနတအဲ့ဓာတွေကိုအသက်နဲ့နှလုံးသွင်းမှုနဲ့မှမပယ်ဘူးဆိုလို့ရှိရင် ကုသိုလ်လုပ်ရမှာအကုသိုလ်ကအတုံးလိုက်အခဲလိုက်ကြားကြိုက်တယ်လို့ဝင်တာလေကြားကြိုက်တယ်အမှန်အဲ့ဒါတွေကိုရှုမှတ်ပြီးပဲဖြောက်ရမှာရှုမှတ်မပဲဖြောက်ဘူးဆိုကြပါစို့ညာစင်လာတဲ့နေ့ကျတော့ညာစင်လာလိုက်ရညာစင်လာရမယ်လို့ကဖန်းဆရာကပြောပြီကဲညာစင်သွားတာကြီးညနေကျတော့အဲ့ဒီခါကျတော့ဘာဖြစ်ပြန်လဲစာမေးဖို့ဒီသက်ထွက်တယ်လို့ပဲထခုံမလောက်ပေါက်မလောက်ဝမ်းမြောက်တဲ့အခါကျတော့အမှတ်လွတ်ပြန်ပြီတခါလွတ်ပြန်ပြီ အောက်ပြန်ရောက်တယ်ကိုယ့်နေရာကိုပြန်ရောက်ဆိုစွတ်စွတ်စွတ်စွတ်နဲ့ပြောပြန်ဘယ်သူတော့ပါသွားပြီအေးပါတယ်ကျုပ်တော့ပါတယ်ကျွန်တော်တော့ပါတယ်ကျမတော့ပါတယ်ဒီလိုပါအောင်လို့ပဲအထုတ်တာကျုပ်သပန္နာထုတ်တာအထုတ်အကျုပ်နှံ့လိုက်တာအထုတ်အကျုပ်နှံ့လိုက်တာဒီနေ့လောက်ပြောတာမရှိဘူးလောကဟောအဲ့ဒါတွေအမှတ်လွတ်နေတာလေအဲ့လိုဖြစ်ရမှာမဟုတ်ဘူးအဲ့လိုဖြစ်ရမှာမဟုတ်ဘူးဉာဏ်စင်နာရသည်ဖြစ်စေမနာရသည်ဖြစ်စေရှုမှတ်မှုကရှုမှတ်နေရမှာ ဉာဏ်စဉ်ပဓာနာထားပြီးတရားအားထုတ်လို့ရှိရင်တော့အဲ့ဒီလိုအမှတ်ပြက်စရာအကုသိုလ်တွေကတော့ဝင်မှာပဲဉာဏ်စဉ်ကဟောတယ်ဆိုလို့ရှိရင်ဒီညာညာရောက်လို့ရှိရင်ဒီလိုဒီလိုသဘောတရားတွေဖြစ်တယ်အဲ့ဒီတော့ကို့မှာဒီလိုသဘောတရားတွေဖြစ်သလားမဖြစ်ဘူးလားတိုက်ဆိုင်ကြည့်တလောက်ပဲဉာဏ်စဉ်ကတဒန်းအောင်ပြီးလို့လက်မှတ်ပေးလိုက်တာမဟုတ်ဘူးအဲ့တော့ဉာဏ်စဉ်ကိုဗရဏထအာယုပြုပြုပြီးတော့တရားအထုတ်နေလို့ရှိရင်ဉာဏ်စဉ်မနာရလို့လည်းငိုရတယ် ကိုနဲ့အတူတူလာတဲ့လူတွေကတယောက်ကနားပါရလို့ရှိရင်နောက်၄၅၆ယောက်ကမနာရပြန်တော့လေငိုရတယ်ဉာဏ်စမရဏထလာအထုတ်လို့မလို့ဉာဏ်စမရဏထအမထုတ်ဘူးဆိုလို့ရှိရင်တို့တရားအထုတ်လာတာဘာလို့ခုလဲတရားသိဖို့စိတ်ချမ်းသာကိုချမ်းသာရှိအောင်အထုတ်တာအဲ့တော့အထုတ်နိုင်တယ်များတလထုံနိုင်ထုံနိုင်လာခွဲထုံနိုင်ထုံနိုင်နှစ်လပဲထုံနိုင်ထုံနိုင်ညာစင်နာရသည်ဖြစ်စေမနာရသည်ဖြစ်စေတရားပဲကြိုးစားရှုမှတ်မယ်လို့အဲ့ဒါလို့ အစင်တရအောင်နှလုံးသွင်းပြီးတော့ရှုမှတ်မယ်ဆိုလို့ရှိရင်ဉာဏ်စင်မလာရတဲ့အတွက်ငိုစရာလည်းမရှိဘူးဉာဏ်စင်လာကနိမှာပါမပါပါမလားလို့တထိတ်ထိတ်ဖြစ်စရာလည်းမလိုဘူးဒါကြောင့်အမှတ်ပြစရာလည်းမလိုဘူးနောက်ဉာဏ်စင်လာပြီးတဲ့ဉာဏ်စင်လာဖို့ရခိစက်ထွက်တဲ့အခါကျတော့လည်းပဲသိရင်ပါတဲ့အခါကျတော့လည်းပဲခုံပေါက်ပြီးဝမ်းသာနေအောင်အမှတ်ပြစရာမလိုဘူးအဲ့ဒါဒါတိတ်အရေးကြီးတယ်ဒါကြောင့်ကုသိုလ်ဖြစ်အောင်တရားအထုတ်ဖို့လာရမှာအကုသိုလ်မဖြစ်အောင် အစဉ်ပြေအောင်နှလုံးသွင်းတတ်ကြဖို့အရေးကြီးပါတယ်အဲခုနပြောသလိုအချင်းချင်းဆက်ဆံနေတရားမှလည်းပဲအစဉ်ပြေအောင်ကိုယ့်ဘက်သူ့ဘက်မျှပြီးငါအလိုတိုင်းဖြစ်ရမယ်ဆိုတဲ့သဘောမဟုတ်ဘဲနဲ့သူ့အလိုတိုင်းလည်းဖြစ်တဲ့အခါဖြစ်ရပြီလိမ့်မယ်ဆိုတဲ့သဘောထားပြီးတော့အစဉ်ပြေအောင်နှလုံးသွင်းပြီးတော့နေထိုင်မှုအရေးကြီးပါတယ်ရှေးကမြတ်စွာဘုရားလက်ထက်ကဂောတိန်ကဆိုတဲ့အင်ဂျင်ဥယျာဉ်မှာ အရှင်နုရုဒ္ဓရဲ့အရှင်ကိမိလရဲ့အရှင်နန္ဒီယရဲ့သုံးပါနေကြတော်တယ်ပေါ့တရားနေကြနေတော့မြတ်စွာဘုရားကတနေ့တော့အဲ့ဒီဘက်စီရောက်သွားလို့ဒီမှာဒီယဟန်တော်သုံးပါနေတယ်ဆိုတာသိတော့ဒီယဟန်တော်သုံးပါဘယ်လိုနေကြလဲထိုင်ကြလဲဆိုတာသိရအောင်ရှင်ကိမိလာတို့အရှင်နုရုဒ္ဓတို့စီသွားတယ်ကြွသွားတယ် ကြသွားတော့ဟိုရောက်ရောက်တော့အရှင်ရဟန်းတော်သုံးပါးကမြတ်စွာဘုရားကြွလာတော့ဝကြည်ဝငဲပြုလို့ပြုပြီးတော့နေရာထိုင်ခင်းပေးပြီးတော့ရှိခိုးပြီးထိုင်နေကြမြတ်စွာဘုရားကမေးတယ်အနုရုဒ္ဓတို့အရှင်အနုရုဒ္ဓကအကြီးဆုံးနဲ့တူပါတယ်ဒါကြောင့်မြတ်စွာဘုရားကအနုရုဒ္ဓတို့လို့ဒုလေးနဲ့ထည့်မေးတယ်အနုရုဒ္ဓတို့ပဲနဲ့ကျမ်းကျမ်းမှာမရှိကြရဲ့လားဆောင်းကွာတပ္ပယမျှတကြရဲ့လားလို့ဒီလိုမေးတော့ရှင်နုရုဒ္ဓကမှန်ပါဗျာ ဉာဏ်မှန်မှရှိကြပါတယ်ဆောင်းကတ္တပယမျှတကြပါတယ်ဒါဖြင့်ကိစ္စနုခောအနုရုဒ္ဓကိစ္စနုခောအနုရုဒ္ဓသမက္ကသမောဓမာနာအဝိဒမာနာခီရောတကိဘူတာဝိဟာရထာအနုရုဒ္ဓအနုရုဒ္ဓတို့အနုရုဒ္ဓအနုရုဒ္ဓနန္ဒီယနဲ့ကိမိလာတို့ကိစ္စဘယ်နဲ့တော့ သုံးမဲ့တင်တို့သည်သမက်ကညီညွညီညွရှိကုန်သည်ဖြစ်၍သံမောရမာနာဝမ်းမြောက်ချမ်းဝမ်းမြောက်ဝမ်းသာရှိကြကုန်သည်ဖြစ်၍အဝိဝရမာနာအချင်းချင်းခိုက်ရမှုညင်ခုံမှုမရှိကြကုန်သည်ဖြစ်၍ခီရောတိခီရောတကိဘုဒ္ဓရေနဲ့ရောထားသောနွားတို့ကဲ့သို့တသားတိရှိကြကုန်သည်ဖြစ်၍ဝိရထနေကြရပါကုန်သလောမေ့ တနေ့တော့သုံးပတ်နေကြတာညီညွတ်ညွတ်ရှိကြရဲ့လားဆန်းချမ်းသားသားနဲ့ပျော်ပျော်ရွှင်ရွှင်ရှိကြရဲ့လားတူနဲ့တူခရံတို့ကငင်းခုံမှုမရှိဘဲနေကြရဲ့လားနွားတို့နဲ့ရေရောထားသလိုနေကြရဲ့လားလို့ဒီလိုမေးတယ်နွားတို့နဲ့ရေရောတော့ပါဖြစ်လေနွားတို့နဲ့ရေရောထားတော့ဦးဇင်းတို့ရံကုန်ကတရားဓမ္မတွေပိုးသိတယ်နွားတို့နဲ့ရေရောထားတော့ နွားနိုပဲထင်ရတယ်ရေနဲ့နွားနိုဟာမကွဲမပြားဘူးတသားတည်းစန့်နေတယ်တသားတည်းစန့်နေတယ်အဲ့ဒါလိုပဲပုဂ္ဂိုလ်၃ယောက်နေပေမဲ့လည်း၃ယောက်ဟာအငင်းအခုံခက်ရန်တော့တာအစိုက်ပြီးဘာမှမဖြစ်ဘဲနဲ့ညင်ညင်ညွတ်ညွတ်သုံးခုတစိမ့်ဖြစ်ကြရဲ့လားလို့မေးတယ်မေးတော့အရှင်အနုရုဒ္ဓာကြောက်တယ်မမဗျာတပည့်တော်များညင်ညင်ညွတ်ညွတ်နေကြပါတယ်ဝမ်းမြောက်ချမ်းသာပျော်ရွှင်စွာနေကြပါတယ် ခက်ရညင်းခုံမှုမရှိကြပါဘူးနွားတို့နဲ့ရေရောထားလို့တသားတဲ့ဖြစ်အောင်နေကြပါတယ်သုံးခုတစ်စိတ်ပါပဲအဲ့ဒါလိုကြောင်ရင်ကနေပြီးတော့တသားတဲ့ဖြစ်အောင်နေဖို့ကိုလျှောက်တယ်ဘယ်လိုလျှောက်တယ်လဲလို့ဆိုတော့တတိတော့စိတ်ထဲမှာစဉ်းစားမိပါတယ်ဒီနေရာမှာတို့သုံးမနေတဲ့အခါမှာငါဟာငါစိတ်အလိုအတိုင်းမနေပဲနဲ့အရှင်နန္ဒိယတို့အရှင်ကိမလာတို့ရဲ့စိတ်အလိုအတိုင်းငါနေလို့ရှိလို့ရှိရင်ကောင်းပါပဲလို့စိတ်ထဲမှာဖြစ်ပေါ်ပါတယ်ဖြစ်ပေါ်တဲ့အတိုင်းလည်းပဲ တတိတော့စိတ်အလိုအတိုင်းဘာမှမလုပ်ဖဲနဲ့သူတို့စိတ်အလိုအတိုင်းပဲတတိတော့လိုက်လုပ်ပါတယ်ဒါကြောင့်မလို့တတိတော်များညီညွတ်ကြပါတယ်ဝန်သားကြပါတယ်ချမ်းသာကြပါတယ်ပျော်ရွှင်ကြပါတယ်စိတ်ညစ်စိတ်မဲ့မဝင်ကြပါဘူးကြောက်ထို့တူပဲအရှင်ကိမိလာအရှင်နန္ဒီယတို့ကိုမြတ်စွာဘုရားကမေးတဲ့အခါကျတော့လည်းပဲအရှင်ကိမိလာအရှင်နန္ဒီယတို့ကဒီလိုပဲဖြေတယ်အခုအရှင်တို့လောက်တာဖြေတဲ့အတိုင်းပဲဖြေတယ်ကိုယ်စိတ်နဲ့မနေဘူးတဲ့ဟိုတရင်သုံးပေါ်နှစ်ပါးရဲ့စိတ်နဲ့နေတယ်ဆိုတာ ငါအလိုတိုင်းဖြစ်ရမယ်ငါအလိုတိုင်းဖြစ်ရမယ်သူတို့အလိုတိုင်းမဖြစ်ရဘူးဆိုတော့လောကနဲ့ဖက်ရန်ဖြစ်တဲ့လူတွေရဲ့စိတ်နဲ့တော့အင်မတန်ကွာတာပေါ့အင်မတန်ကွာတယ်အဲ့တော့ငါကိုယ်အလိုတိုင်းမနေဘဲနဲ့သူများအလိုတိုင်းနေတဲ့အခါကျတော့မငြိမ်ညွတ်စရာမရှိဘူးတဝုဒ္ဓမေတ္တာမသက်ဝင်စရာမရှိဘူးမသက်ဝင်စရာမရှိတဲ့အတွက်နောက်ထပ်ပြီးကြောက်တယ်တပည့်တော်တို့ဟာမေတ္တာနဲ့ရှင်တဲ့ ကိုမှုမေတ္တာနဲ့ရှင်းတဲ့နှုတ်မှုမေတ္တာနဲ့ရှင်းတဲ့စိတ်မှုကိုတူတူရှေးရှုတူရဲ့တူအပေါ်မှာရှေးရှုပြီးဒီသေးပါတယ်ဗျာအဲ့ဒါလို့ဒီသေးခြင်းအပြင်တပည့်တော်များဟာညီညီညွတ်ညွတ်နဲ့ချမ်းချမ်းသာသာပျော်ပျော်ရွှင်ရွှင် နေရပြီးတော့တရားကိုလည်းကောင်းကောင်းမွန်မွန်အားထုတ်ရပါတယ်ဗျာလို့ဒီလိုလျှောက်အဲ့ဒီတော့အဲ့ဒါလို့နေနိုင်ဖို့အရေးကြီးတယ်လေ့ကျင့်လို့ရှင်လည်းနေနိုင်တယ်အဲ့ဒါလို့နေနိုင်အောင်ကပဓာနာချက်ပါအရေးကြီးတယ်လေ ယောနိသောမနတိကာရာအသင်အတင်နှလုံးသွင်းမှုအစဉ်ပြေအောင်နှလုံးသွင်းမှုကိုယ်လိုတိုင်းမနေဘူးသူ့လိုတိုင်းနေတယ်ဆိုတာဩကိစ္စမရှိဘူးငါစိတ်ကဒီလိုဆန္ဒရှိမယ်သူတို့စိတ်ရှိရင်သူတို့စိတ်လိုတိုင်းလုပ်ပြီးသူတို့စိတ်ချမ်းသာနိုင်မယ်အဲသူတို့စိတ်ချမ်းသာလို့ရှိရင်ငါတို့အလုံးချမ်းသာတယ်ဟောဒီလိုနှလုံးသွင်းလိုက်တာနှလုံးသွင်းလိုက်တော့ဒီအတိုင်းမနှလုံးသွင်းပြီးအစ်တဲ့နှလုံးသွင်းပြီးတော့နေလိုက်ကြတော့ချမ်းသာတယ်တဲ့ဒါကြောင့်ယောနိသောမနတိကာရဟာအင်မတန်အရေးကြီးလို့ဘုလို့အရေးကြီးတဲ့အတိုင်းလည်း မှတ်သားပြီးတော့လိုက်နာရှင်းကြညဈေးတင်ပါတယ်ကဲအဲ့တော့ဒီလောက်နဲ့တော်ပါပြီ၄နိုင်နဲ့မိနစ်40ရှိသွားပြီနောက်တစ်ပတ်ကြတော့လည်းပဲဆက်ဟောရမှာပေါ့ဒီနီး6ပါးဒီလောက်တောင်အသေးစိတ်ဟောတာဆိုတော့သဘောလဲပေါက်လိုက်နာခြင်းနဲ့စိတ်ကလေးတွေလည်းရှိကြပါလိမ့်မယ်လို့ဒီလိုယူဆရတာပဲလိုက်နာခြင်းနဲ့စိတ်ကလေးတွေကျင့်ကြံခြင်းနဲ့စိတ်ကလေးတွေရှိတယ်ဆိုလို့ရှိရင်တော့ဥပဇင်အင်မတန်ကံကောင်းတာပဲဒီလိုမဟုတ်ဘူး မလဲမမှန်မိဘူးလိုက်နာကျင့်ကြံခြင်းနဲ့စိတ်ကလေးတွေလည်းပဲမပေါ်ကြဘူးဆိုလို့ရှိရင်တော့တရားဟောရတဲ့ဘုန်းကြီးကန်ဆိုးတယ်နော်ကန်ဆိုးတယ်ကဲတရားသိညဆိုဤသို့လင်ယနေ့ယခုတတိတော်တို့ပြုစုရပြုစုလှူဒန်းပြုစုရသောဒါနကုသိုလ် ဖောက်တည်ရသောသီလကုသိုလ်ပွားများရသောဘာဝနာကုသိုလ်တရားနာရသောဓမ္မဒေသနာကုသိုလ်တရားဟောရသောဓမ္မသဝနာကုသိုလ်တရားအထုတ်ရသောဘာဝနာကုသိုလ်ဤကုသိုလ်အစုစုကြောင့် တတိတော်များသည်မိမိတို့ကိုပူပန်စေတတ်နှိပ်စက်တတ်မြင့်မဲစေတတ်သောစိတ်ဤအငြိအကျေးဣလေသာတရားတို့မှကင်းဝေးအောင်စင်ကြယ်အောင်ဤ6မျိုးတို့တွင်တင့်ရာတင့်ရာ တစ်မျိုးမျိုးဖြင့်ကျိုးစာ၍ပယ်နိုင်ရပါလိုကုန်၏အထူးသဖြင့်တတိပဋ္ဌာန်၄ပါးဝိပဿနာတရားကိုကျိုးကျိုးစာစာပွားများအားထုတ်ခြင်းဖြင့်ကိလေသာဟုသမျှယူမျှမကြံအောင် တန့်စင်စေနိုင်သောမတရားကိုတရားနိဗ္ဗာန်တရားမြတ်ကိုလင်းမြန်စွာရောက်ကြရပါလိုကုန်၏ဤကောင်းမှုအစုစု၏အဖို့ဘာကကိုလီမွေးသိမိခင်မွေးသဖခင်ဆရာသမား အစထား၍30ပါးသောဘုံဘဝတို့၌ပြင်မိကြကုန်သောတတ္တဝါမှန်သမျှတို့အားအမြာအမြာပြေဝေကြပါကုန်၏ထိုထိုတတ္တဝါတို့သည်တတိတော်တို့နှင့်ထတ်တူထမြကောင်းမှု၏အဖို့ကို ရကြ၍စိတ်ကြကိုကြမှာစိတ်ချမ်းသာရှိကြပါစေကုန်သတည်းမြာမြာအမြာ